ရှင်လုကာခရစ်ဝင်ခန်းကြီး19အငယ်1မှ4တပည့်တော်တို့အားတဖန်မိန်တော်မူသည်ကားမှားယွင်းเสียအကြောင်းရှိရမည်သို့တော်လည်းမှားယွင်းเสียအကြောင်းကို ဖြစ်စေသောသူသည်အမင်္ဂလာရှိ၏ဤသူငယ်ဆုံးတယောက်ကိုမှားယွင်းစေသည်ထက်လေပင်၌ကြိတ်ဆုံကြောက်ကိုဆွဲ၍ပင်လယ်၌ခြားခြင်းကိုခံရလျင်အနေသာ၍ကောင်း၏တင်တို့သည် ကိုကိုကိုတတိပြုကြလော့ သင်ညီကိုသည်တင့်ကိုပြစ်မှားလျင်သူ့ကိုဆုံးမလော့သူသည်နောင်တရလျင်သူ၏အပြစ်ကိုလွှတ်လော့တနေ့ချင်းတွင်ခုနှစ်ကြိမ်မြောက်အောင်တင့်ကိုပြစ်မှား၍ခုနှစ်ကြိမ်မြောက်အောင်တင့်ထံသို့လှည့်၍နောင်တရပါ၏ဟုဆိုလျင်သူ၏အပြစ်ကိုလွှတ်လော့ဟုမိန့်တော်မူ၏အငယ်9မှ10တမန်တော်တို့ကအကျွန်ုပ်တို့ယုံကြည်ခြင်းစိတ်ကို တိုးပွားစေတော်မူပါဟု သခင်ဘုရားကိုတောင်းပန်ကြလျှင်၊သခင်ဘုရားက၊သင်တို့သည်မုန်ခြင်းစစ်ခန့်မြတ်လောက်သောယုံကြည်ခြင်းရှိလျှင်၊ထိုသဖန်းပင်ကိုအချင်းပင်၊သင်သည်အမြစ်နှင့်တကွနှုတ်၍ပင်လယ်၌စိုက်လျက်နေလော့ဟုဆိုကြသော်၊သင်တို့စကားကိုနားထောင်လိမ့်မည်။အစေအပါးသည်လယ်ထွန်သော်၎င်း၊သိုးနွားကျောင်းသော်၎င်း၊လယ်ပြင်မှလာ၍အိမ်သို့ဝင်သောအခါ၊ထိုအစေအပါးကို အသော့လာ၍စားပွဲ၌လျောင်းလော့ဟုသင်တို့တွင်အဘယ်သူပြောမည်နည်း။ထိုအစေအပါးကိုငါစားစရာဘို့ပြင်လော့။ငါစားသောက်စဉ်တွင်ခါးကိုစည်း၍ငါ့ကိုလုပ်ကျွေးလော့။ထိုနောက်မှသင်သည်စားသောက်ရမည်ဟု ပြောသည်မဟုတ်လော။ထိုအစေအပါးသည်သခင်စီရင်သည်အတိုင်းပြုသောကြောင့်၊သခင်၌ကျေးဇူးတင်သလော။ကျေးဇူးမတင်။ထိုနည်းတူမှာထားတော်မူသမျှတို့ကို သင်တို့သည်ကျင့်ပြီးမှ၊ငါတို့သခင်၌ကျေးဇူးပြုသောအစေအပါးဖြစ်သည်မဟုတ်။ဝတ်ပြေရုံမျှသာရှိသည်ဟု ဝန်ခံကြလော့ဟုမိန့်တော်မူ၏။11ယေရုရှလင်မြို့သို့ကြွတော်မူစဉ်၊ရှမာရိပြည်နှင့်ဂါလိလဲပြည်စပ်ကြား၌ရှောက်သွားတော်မူ၏။ရွာတရွာသို့ဝင်တော်မူသည်တွင်၊နူနာစွဲသောသူတကျိပ်တို့သည် ခရီးဦးကြိုပြု၍ အဝေးကရပ်လျက်၊သခင်ယေရှု၊အကျွန်ုပ်တို့ကိုကယ်မသနားတော်မူပါဟုဟစ်ကြော်ကြ၏။ယေရှုသည်မြင်တော်မူလျှင်၊သင်တို့သည်ယဇ်ပုရောဟိတ်ထံသို့သွား၍ကိုယ်ကိုပြကြလော့ဟု မိန့်တော်မူသည်အတိုင်း၊သူတို့သည်သွားစဉ်တွင်သန့်ရှင်းခြင်းသို့ရောက်ကြ၏။ထိုသူတို့တွင်တယောက်သောသူသည် အနာရောဂါကင်းလွတ်သည်ကိုသိမြင်လျှင် ပြန်လာ၍ကြီးသောအသံနှင့်ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းလေ၏။ ခြေတော်ရင်း၌ပြပ်ဝပ်၍ကျေးဇူးတော်ကြီးလှပါသည်ဟု ဝန်ခံလေ၏။ထိုသူသည် ရှမာရိလူ ဖြစ်သတည်း။ယေရှုကလည်း၊တကျိပ်သောသူတို့သည်သန့်ရှင်းခြင်းသို့ရောက်ကြသည်မဟုတ်လော။ကိုးယောက်သောသူတို့သည်အဘယ်မှာရှိကြသနည်း။ဤတပါးအမျိုးသားကိုထား၍ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းခြင်းငှါပြန်လာသောသူတယောက်မျှမရှိသလောဟု မေးတော်မူပြီးမှ၊သင်ထ၍သွားလော့။သင်၏ယုံကြည်ခြင်းသည်သင်၏အနာကိုငြိမ်းစေပြီဟု ထိုသူအားမိန့်တော်မူ၏။20ဖာရိရှဲတို့သည်လာ၍ဘုရားသခင်၏နိုင်ငံတော်သည်အဘယ်ကာလမှတည်ပါမည်နည်းဟု မေးလျှောက်ကြလျှင်၊ယေရှုက၊ကောင်းကင်နိုင်ငံတော်သည် မျက်မြင်သောအရာ၌မတည်။ဤအရပ်၌ကြည့်ပါ၊ထိုအရပ်၌ကြည့်ပါဟု ပြောစရာအခွင့်မရှိ။အကြောင်းမူကား၊ဘုရားသခင်၏နိုင်ငံတော်သည်သင်တို့၏အထဲ၌ရှိသည်ဟု မိန့်တော်မူ၏။တဖန်တပည့်တော်တို့အားမိန့်တော်မူသည်ကား၊သင်တို့သည် လူသား၏နေ့ရက်တရက်ကိုမျှတွေ့မြင်လို၍မတွေ့မမြင်ရသောအချိန်ကာလရောက်လိမ့်မည်။ဤအရပ်၌ကြည့်ပါ၊ထိုအရပ်၌ကြည့်ပါဟု သင်တို့အားပြောဆိုသော်လည်းမလိုက်မသွားကြနှင့်။ကောင်းကင်တဘက်မှပျက်သောလျှပ်စစ်သည် ကောင်းကင်အနှံ့အပြားထွန်းလင်းသကဲ့သို့လူသားသည်မိမိနေ့ရက်၌ဖြစ်တော်မူလတံ့ ထိုသို့မဖြစ်မှီသူသည်များစွာသောဆင်းရဲဒုက္ခကို၎င်း၊ယခု လူမျိုး၏ငြင်းပယ်ခြင်းကို၎င်းခံရမည်။နောဧလက်ထက်၌ဖြစ်သကဲ့သို့လူသားလက်ထက်၌ဖြစ်လိမ့်မည်။နောဧသည်သင်္ဘောထဲသို့ဝင်၍ရေလွှမ်းမိုးခြင်းဖြစ်သဖြင့်၊လူခပ်သိမ်းတို့ကိုသုတ်သင်ပယ်ရှင်းသည်နေ့တိုင်အောင် လူများတို့သည် စားသောက်လျက် ထိမ်းမြားစုံဘက်လျက်နေကြ၏။ထိုနည်းတူ၊လောတလက်ထက်၌လူများတို့သည်စားသောက်ရောင်းဝယ်လျက်၊စိုက်ပျိုးလျက်၊အိမ်ဆောက်လျက်နေသကဲ့သို့၎င်း၊လောတသည်သောဒုံမြို့မှထွက်သောနေ့၌ကောင်းကင်မှကန့်နှင့်ရောသောမီးမိုးရွာ၍၊ထိုလူအပေါင်းတို့ကိုသုတ်သင်ပယ်ရှင်းသကဲ့သို့၎င်း၊လူသားပေါ်ထွန်းသောနေ့၌ဖြစ်လိမ့်မည်။ထိုနေ့ရက်၌အိမ်မိုးပေါ်မှာရှိသောသူသည်မိမိအိမ်ထဲမှာ ရှိသောဥစ္စာကို ယူခြင်းငှါမဆင်းစေနှင့်။ထိုအတူလယ်၌ရှိသောသူသည်နောက်သို့လှည့်၍မပြန်လာစေနှင့်။လောတ၏မယားကို အောက်မေ့ကြလော့။အကြင်သူသည်မိမိအသက်ကိုကယ်ဆယ်ခြင်းငှါရှာကြံ၏။ထိုသူသည်အသက်ရှုံးလိမ့်မည်။အကြင်သူသည်အသက်ရှုံး၏။ထိုသူသည်မိမိအသက်ကိုကယ်ဆယ်လိမ့်မည်။ငါဆိုသည်ကား ထိုနေ့ညဉ့်တွင်အိပ်ရာတခု၌ရှိသောသူနှစ်ယောက်တို့တွင်တယောက်ကိုသိမ်းယူ၍တယောက်မူကားနေရစ်ရလတံ့။ကြိတ်ဆုံကြိတ်သောသူနှစ်ယောက်တို့တွင်တယောက်ကိုသိမ်းယူ၍တယောက်မူကားနေရစ်ရလတံ့။လယ်၌ရှိသောသူနှစ်ယောက်တို့တွင်တယောက်ကိုသိမ်းယူ၍တယောက်မူကားနေရစ်ရလတံ့ဟု မိန့်တော်မူလျှင်၊သခင်၊အဘယ်အရပ်၌ထိုသို့ဖြစ်ပါမည်နည်းဟု မေးလျှောက်ကြသော် အသေးကောင်ရှိရာအရပ်၌ရွှေလင်းတတို့သည် စုဝေးကြလတံ့ဟုမိန့်တော်မူ၏။